ယနေ့သာသနာတော်နှစ်2560ခုနှစ်ကောဇာတိဂရိ1389ခုနှစ်ကစုံလာပြေကျော်14ရက်ခရစ်နှစ်2019ခုနှစ်မေလ24ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယား ဟမုံဘေးမြို့ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်မှာရွှေမင်းဝန်ဆရာတော်ဤအချိန်ပြည့်မဟာတတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲ9ရက်တရားစခန်းပွဲမှာမဟာတတိပဋ္ဌာန်ဝိပဿနာတရားတွေကိုလာရောက်ပြီးတော့ရိုးရိုးသေးသေးရှုပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကို မဟာတတိပဋ္ဌာန်ဒေသနာတော်မှာမဟာတတိပဋ္ဌာန်သုတ်တံဒေသနာတော်မှာလာတဲ့ဝေဒနာနုပတနာတရားတော်ဘာနုပတနာတရားလဲကာယ ानु ပတနာနေအားဖြင့်ရှုမှတ်ပုံလေးတွေထိုင်ဣရိယာပုနဲ့ရှုမှတ်ပုံလေးဈဉ္ဉံဣရိယာပုနဲ့ရှုမှတ်ပုံလေးတွေပြောပြပြီးခဲ့ပြီ။ ယနေ့ယောဂီပုဂ္ဂိုလ်များအာလုံးတွေ့ကြုံနေရတဲ့ခံစားမှုဆိုတဲ့ဝေဒနာအဲ့ဒီဝေဒနာနုပတနာရှုမှတ်ပွားများအထုပ်ပုံတွေကိုဒီနေ့ဘုန်းကြီးစွန့်နိုင်သမျှဟောကြားပေးမှာဖြစ်ပါတယ်ဘုရားရှင်ကိုရောင်မြတ်ကြီးကဝေဒနာတုဝေဒနာနုပတ္တိဝိဟာရတိ ခံစားမှုမြတ်သဘောလေးကိုသိအောင်ရှုရမယ်တဲ့အဲ့ဒီထဲမှာငါခံစားရဲဆိုတာမပါရအောင်သူ့ဟာသူခံစားမှုသဘောတက်တက်ပဲအဲ့ဒီခံစားမှုသဘောတက်တက်ကလေးကိုပဲသိအောင်မြင်အောင်ရှုရမယ်ဝေဒနာနုပတနာဝေဒနာဆိုတာခံစားမှုအနုဆိုတာအချိန်ချင်းဖမ်းမှအထက်ထက်ပတ္တနာရှုတာ ဝေဒနာနုပတနာတဲ့ခံစားမှုလေးကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာဒါဝေဒနာနုပတနာပဲယောဂီပုဂ္ဂိုလ်မှာခံစားနေရတာကဘယ်လိုခံစားနေရတာလဲအကောင်းခံစားရတာလားဆိုးခံစားရတာလားစသည်ဖြင့်အဲ့ဒီခံစားမှုလေးဖြစ်ပေါ်နေရင်ဒီခံစားမှုလေးကိုဓက္ခဓက္ခဓက္ခဓက္ခရှုနေတာဒီဝေဒနာနဲ့ဆက်ပြီးတော့ ဒီဒုက္ခနဲ့ဆက်ပြီးတော့ဝေဒနာတွေဖြစ်ပေါ်လာတဲ့အခါမှာဒုက္ခဆင်းရဲဒုက္ခတွေမျိုးမျိုးရှိကြတာပေါ့အဲ့ဒီဒုက္ခနဲ့ပတ်သက်လို့လည်းပဲမြတ်စွာဘုရားကကျမ်းဂန်များမှာဖွင့်ပြထားတာရှိပါတယ်အဲ့ဒီဝေဒနာကိုရှုတဲ့အခါမှာဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာလို့၃မျိုးဆိုတော့စပြီးတော့ တရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်တမာတိထူထောင်နေစေအချိန်ခါကာလမှာဒီဝေဒနာ၃မျိုးမှာဘယ်ဝေဒနာကပူပြီးတော့ထင်ရှားလဲဒုက္ခဝေဒနာကပူပြီးထင်ရှားတယ်အဲ့ဒီဒုက္ခဝေဒနာဟာထိုင်ရှုမှမဟုတ်ဘူးနော်ရက်ရှုရင်ရောမထင်ရှားဘူးလားဈဉ္ညာသွားရှုမှတ်ရင်ရောမထင်ရှားဘူးလား နောက်ပြီးလျောင်းပြီးတော့အစ်ဆက်ပြီးတော့ရှုမှတ်တဲ့ခံပါရောမထင်ရှားဘူးလားထင်ရှားနေတာပဲခံစားမှုလေးရအဲဒါကြောင့်မို့ဒီမှာတတိပဌာနသုတ်တံဒေသနာတော်မှာမြတ်စွာဘုရားကဒုက္ခံဝါဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိဒုက္ခံဝါဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိ အာရုကမတုခံဝါဝေရဏဝေရိယမာနော အာရုကမတုခံဝါဝေရဏဝေရိယမိတိပသနာတိချမ်းသာတဲ့ခံစားမှုလေးထင်ရှားနေရင်ချမ်းသာတဲ့ခံစားမှုလေးကိုရှုနေ ချမ်းသာတယ်ချမ်းသာတယ်ကောင်းတယ်ကောင်းတယ်ပေါ့ဆင်းရဲတဲ့ခံစားမှုထင်ရှားလာရင်လည်းပဲအဲ့ဒီဆင်းရဲတဲ့ခံစားမှုလေးကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုနေတဲ့ ဆင်းရဲရင်ဆင်းရဲတယ်ပေါ့ခံခဲ့ရင်ခံခဲ့တယ်နာရင်နာတယ်ညောင်းရင်ညောင်းတယ်ပူရင်ပူတယ်ကိုခံစားနေရတဲ့အတိုင်းပါပဲနောက်ပြီးတော့ဥပေက္ခဝေဒနာအလေလက်ခံစားမှုလေးထင်ရှားနေရင်လည်းပဲအလေလက်ခံစားမှုလေးကိုရှုတဲ့သို့တော်လည်းပဲယောဂီပုဂ္ဂိုလ်စံအာထုဇာယောဂီပုဂ္ဂိုလ်တွေမှာလေလက်ခံစားမှုဆိုတာမထင်ရှားနိုင်ပါဘူး သူထင်ရှားနေတာကဘာလဲဆိုရင်ဆင်းရဲတဲ့ဒုက္ခဝေဒနာပဲအဲ့ဒီဒုက္ခဝေဒနာနဲ့စပ်ပြီးတော့ဒုက္ခ9မျိုးကိုဟောကြားထားတာရှိပါတယ်ဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခပဋိစ္ဆန္နဒုက္ခအပဋိစ္ဆန္နဒုက္ခပရိယာယဒုက္ခနိပရိယာယဒုက္ခလို့ အဲ့ဒီမှာဒုက္ခ9မျိုးကိုဟောကြားထားတယ်။အဲ့ဒီဒုက္ခ9မျိုးထဲမှာဒုက္ခဒုက္ခဆိုတာကကိုယ်ဆင်းရဲစိတ်ဆင်းရဲတဲ့ဒုက္ခကိုယ်လည်းဆင်းရဲတယ်စိတ်လည်းဆင်းရဲတယ်။အဲ့ဒီဟာကဒုက္ခဒုက္ခပေါ့။အခုယောဂီပုဂ္ဂိုလ်များအောက်ကဝေဒနာတွေအလယ်ပိုင်းကဝေဒနာတွေအထက်ပိုင်းကဝေဒနာတွေ ဝေဒနာကတစ်မျိုးမှမပြီးသေးဘူးမလွန်မြောက်သေးဘူးနောက်တစ်မျိုးကပေါ်ပြန်ပြီနောက်တစ်မျိုးကပေါ်ပြန်ပြီဝေဒနာတွေတက္ကတက္ကပေါ်အဲ့ဒီဝေဒနာတွေကိုရှုနေတယ်ဝေဒနာတွေကလည်းပဲရှုတဲ့အခါမှာရှုတိုင်းတိုးတိုးလာတာကိုပဲသိနေရရော့သွားတယ်ဆိုတာမတင်ရှားဝေဒနာကရှုလေတိုးလေရှုလေတိုးလေတာအဲ့ဒီလိုဝေဒနာတွေကတိုးတိုးလာတော့ မိမိကိုယ်၌ကလည်းပဲတရားရှိမှအားထုတ်ရင်မရွှေ့ရဘူးမပြောင်းရဘူးမပြင်ရဘူးလို့ဒီလိုစိတ်ကထင်မှတ်ပြီးနေတော့မရွှေ့ပဲနဲ့မပြောင်းမရွှေ့ပဲနဲ့တခါတည်းကြိတ်မိပြီးရှုမှတ်နေတဲ့အခါကလည်းကြာဝေဒနာကပိုးပိုးဆိုးလာတော့စိတ်ရောမစင်ရဲဘူးလားကိုယ်လည်းစင်ရဲတယ်စိတ်လည်းစင်ရဲတယ် အဲ့ဒါကိုဒုက္ခဒုက္ခတရားနှစ်ချက်ဆင့်၍တဲ့အ내ထင်ရှားသည်ဒုက္ခဒုက္ခအလုံးအလုံးကိုဆင်းရဲတရားထုတ်ရတာဆင်းရဲရှိကပြောကြတယ်ရှိလူကြီးတွေပြောကြတယ်တရားထုတ်ရကောင်းလိုက်တာကောင်းလိုက်တာအခုကိုယ်တိုင်လက်တွေ့အားထုတ်ကြည့်တော့ကောင်းွက်တကွက်မှမတွေ့သေးဘူးအဲ့ဒီမှာဆင်းရဲနေတာထန်ရှုမှလည်းဆင်းရဲရရှုမှလည်းဆင်းရဲ စဉ္ညာလျှောက်ရှုမှလည်းပဲဆင်းရဲနေတာဘာကြောင့်လဲဆိုတော့တမာတိမရသေးလို့ဘာမရသေးလို့လဲတမာတိမရသေးလို့နောက်တကဝိပရိနာမဒုက္ခဝိပရိနာမဒုက္ခဆိုတာကတော့ပြောင်းလဲဖောက်ပြန်လို့ဆင်းရဲတဲ့ဒုက္ခအခုဘုန်းကြီးတို့ယောဂီများတွေ့နေတာခန္ဓာကိုယ်ကြီးကဖောက်ပြန်နေတာဘယ်သူကဖောက်ပြန်တာလဲ ခန္ဓာကိုယ်ကြီးကဖောက်ပြန်နေတယ်အဲ့ဒီလိုဖောက်ပြန်နေတဲ့အတွက်ကြောင့်မို့ဆင်းရဲနေတာအဲ့ဒီမှာအောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကခန္ဓာကိုယ်ရဲ့ဖောက်ပြန်နေတဲ့အတိုင်းပဲဆင်းရဲနေတာဒါဝိပရိနာမဒုက္ခနောက်နံပါတ်3ကသင်္ခါရဒုက္ခသင်္ခါရဒုက္ခဆိုတာကတော့ဘုန်းကြီးတို့ယောဂီများ င်္ခါရဒုက္ခကပြုပြင်မှုမကင်းလို့ဖြစ်ပျက်ပြီးဆင်းရဲတဲ့ဒုက္ခကိုသင်္ခါရဒုက္ခဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်အဲ့ဒီဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေတဲ့ဒုက္ခကိုသင်္ခါရဒုက္ခအဲ့ဒီဒုက္ခတွေသုံးမျိုးထဲမှာဘုန်းကြီးတို့ယောဂီများကဒီသင်္ခါရဒုက္ခကိုမြင်အောင်ရှုရမှာ သင်္ခါရဒုက္ခကိုယောဂီပုဂ္ဂိုလ်များမြင်အောင်ရှုရမယ်ကိုခန္ဓာမှာဒီဒုက္ခတွေကအမြဲတမ်းလွန်မိုးနေတယ်အဲ့ဒီသင်္ခါရဒုက္ခကိုမြင်အောင်ရှုရပဋိစ္ဆန္ဒဒုက္ခဆိုတာကမပေါ်မထင်ပုံကွယ်နေတဲ့ဒုက္ခအပဋိစ္ဆန္ဒဒုက္ခဆိုတာပေါ်လွင်ထင်ရှားတဲ့ဒုက္ခပရိယာယဒုက္ခဆိုတာတွယ်ဝိုင်းပြီးတော့ပရိယေအားဖြင့်ဆင်းရဲတဲ့ဒုက္ခ နောက်ပြီးတော့နေပရိယာယဒုက္ခဆိုတာကတော့မသွဲမဝဲဖွဲတိုက်ရိုက်ဆင်းရဲတဲ့ဒုက္ခဒီဒုက္ခတွေပါအထူးအဖြင့်တော့အလုံးထဲမှာဘုန်းကြီးတို့ယောဂီများဒီသင်္ခါရဒုက္ခကိုဆွဲဆွဲမြဲမြဲရှုရမှာသင်္ခါရဒုက္ခကိုမြင်အောင်ရှုရသင်္ခါရဒုက္ခမြင်အောင်ရှုရမှာဆိုတော့ရှင်ဘုရားဘယ်လိုရှုနေရမှာလဲဆိုရင်တော့အခုယောဂီများအခုရှုနေတဲ့အတိုင်း ထင်ရှားပေါ်လာတဲ့အာယုံလေးကစရှုရမှာပဲထိုင်ပြီးရှုနေတဲ့အခါမှာမိမိထိုင်နေတဲ့အာယုံထင်ရှားရင်အဲ့ဒီထိုင်မှုလေးကိုပဲထိုင်အာယုံလေးရှုနေရမှာဒီလိုပဲဝမ်းမရဲ့ဖောင်းမှုပိန်မှုလေးထင်ရှားနေရင်အဲ့ဒီဝမ်းမရဲ့ဖောင်းမှုပိန်မှုလေးကိုရှုနေရမှာပဲနားထဲမှာအတန်အာယုံလေးတွေထင်ရှားနေရင်အဲ့ဒီကြားတဲ့အတန်အာယုံလေးရှုရမှာ၆ဒေါ်လာကပေါ်သမျှအာယုံလေးကိုမလွတ်အောင်ရှုသွားရမှာပဲ။ အဲဒီလိုရှုသွားနေရင်ကနေပြီးတော့မှစိတ်တည်ငြိမ်မှုတမာတိတွေအာကောင်းထက်သန်စွာရတဲ့အခါဒီဝေဒနာလေးကိုရှုရင်းနဲ့ပဲဘုန်းကြီးတို့ယောဂီများကယုံနာကြောင်းကျိုးဖြစ်ဖြစ်ကိုမြင်ရမှာဥပမာအပြင်အခုယောဂီပုဂ္ဂိုလ်ဟာရှုနေတယ်ဥစားပြီးရှုတယ်ရှုတဲ့အခါကလည်းကြတော့ဖောင်းမှုပိန်မှုအာယုံလေးကစပြီးရှုနေတယ် သူ့ရှုလို့10မိနစ်15မိနစ်ခန့်လောက်ကြာတဲ့အခါကျတော့အောက်ပိုင်းကလည်းပိုင်းကဝေဒနာတွေလာတယ်ထပ်ပိုင်းကအဲ့ဒီဝေဒနာခံစားမှုလေးကိုရှုရတာပဲညောင်းရင်ညောင်းတဲ့ခံစားမှုလေးရှုနေရတယ်အောက်ကကြမ်းနဲ့ထိထားတဲ့တင်မနေရာကထိုင်ထားတဲ့နေရာကပူနေရင်အဲ့ဒီပူတဲ့ခံစားမှုလေးရှုရတယ်ဒီလိုမဟုတ်ဘူးကိုွေးထားတဲ့နေရာဒူးကနာနေရင်အဲ့ဒီနာတာလေးကိုရှုနေရတယ်ခါးကနာရင်ခါးနာတာလေးကိုရှုနေရတယ် အဲ့ဒါလေးကိုဓက္ခဓက္ခဓက္ခဓက္ခရှုဖို့ပထမတော့ယောဂီပုဂ္ဂိုလ်ဟာပြဉ္ညာတရံကြီးမြင်နေလိမ့်မယ်တင်မာဆိုရင်လည်းပဲတင်မာကြီးပူနေတာမြင်နေလိမ့်မယ်ဒူးဆိုရင်လည်းဒူးနာနေတာမြင်နေလိမ့်မယ်ခါဆိုရင်လည်းပဲခါကြီးနာနေတာမြင်နေလိမ့်မယ်တန်ပြဉ္ညာတွေပဲအဲ့ဒီထဲမှာပြဉ္ညာထဲမှာတခါငါပါလာတယ်ဒါငါတင်မာငါဒူးငါခါ နားနေတာငါပဲငါခံစားနေရတာပဲဆိုရင်ငါကလည်းပါလာတယ်ဒါမရှိမှတ်တဲ့ပုဂ္ဂိုလ်ပေါ့ရှုမှတ်မှုမနိုင်နေနေတဲ့ပုဂ္ဂိုလ်အခုယောဂီပုဂ္ဂိုလ်ဟာဒီပညာအာယုထင်ရှားနေတာကိုပဲဒီထင်ရှားတဲ့အတိုင်းလေးပဲကိုကနားရင်နားတဲ့နေရာလေးစိုက်ရှုပူရင်ပူတဲ့နေရာလေးစိုက်ရှုရှုနေဥမာဖြင့်ဒီမှာပူရင်အဲ့ဒီပူတာလေးကိုဓက္ခဓက္ခဓက္ခဓက္ခရှုနေရှုစိတ်ကအဲ့ဒီပူမှုခံစားမှုလေးပေါ်မှာမြဲတည်လာလိမ့်မယ် ကာမိစ္ဆန္ဒပြပါဒဆိုတဲ့និဝရဏတရားတွေမဝင်တော့စိတ်တွေဘယ်မှမပြန့်တော့ဘူးပေါ့ဆိုလိုရင်းကအဲ့ဒီရှုမှတ်တဲ့အာယုံဖြစ်တဲ့ခံစားနေရတဲ့ပူနေတဲ့ဝေဒနာလေးပုံမှာပဲရှုစိတ်လေးဆွေးမြဲစွာတည်နေဒီပုံမှာပဲယောဂီပုဂ္ဂိုလ်ထက်ခါထက်ခါထက်ခါထက်ခါရှုနေရှုနေတဲ့ခါကလည်းကြစောစောကတော့တင်မာပူတာတင်မာငါတင်မာပဲငါပူနေတာပဲငါအနေနဲ့ထင်ရှားတယ် အခုဓက္ခဓက္ခရှုတဲ့အခါကလည်းကြတင်မာဆိုတာလည်းမထင်ရှားတော့ပူနေတဲ့သဘောလေးကပူနေတာအဲ့ဒီသဘောလေးပဲပူမှုသဘောလေးပဲယောဂီပုဂ္ဂိုလ်သိနေတယ်ပူတယ်ရှုလိုက်ပူတယ်ပူတယ်ဒီပေါ်မှာပဲပူတဲ့ခံစားမှုလေးပဲသိတော့တယ်တင်မာဆိုတာလည်းမထင်ရှားတော့ဘူးခါဆိုတာလည်းမထင်ရှားတော့ဘူးခြေထောက်ဆိုတာလည်းမထင်ရှားဘူးဒူးဆိုတာမထင်ရှားဘူး ယောဂီရဲ့ဉာဏ်ထဲမှာသိနေတာလေးကခံစားမှုသဘောတသက်ကလေးပဲအဲ့ဒီခံစားနေတာလေးရေဘုန်းကြီးပူနေတာလေးရေခံစားနေတာလေးရေရှုလို့သိနေတာလေးရေဒါပဲအဲ့ဒီပူမှုလေးကရုပ်ပဲပူမှုလေးကဘာလဲခံစားနေရတာလေးကနာသိနေတာလေးကနာဟောဒီသုံးမျိုးမှာပူတာလေးကရုပ်ခံစားနေရတာသိနေရတာလေးကနာပဲရုပ်နဲ့နာပဲ ဘာနဲ့ပါတွေ့တယ်ဘာကိုရှုနေရင်ယုံနာတွေ့တာလဲဆိုရင်ဝေဒနာကိုရှုနေတာဘာကိုရှုနေတာလဲဝေဒနာလေးကိုရှုနေတာနော်ယောဂီပုဂ္ဂိုလ်ကဒီမှာလျှောက်ပြီးတော့ခွဲမနေရဘူးနော်တေခွဲတယ်လို့လျှောက်ခွဲမနေရဘူးယောဂီပုဂ္ဂိုလ်ကပူရင်ပူတာလေးကိုပဲယောဂီကသိနေရဒါလေးပေါ်မှာပဲရှုစိတ်လေးကထက်ခါထက်ခါထက်ခါထက်ခါဒီပေါ်မှာပဲရှုနေရအဲဒီလိုရှုနေတဲ့အခါကျတော့မှပညာဆိုတဲ့တင်မတရဏကြီးပြောက်သွားမယ် အဲဒီမှာပျောက်သွားတဲ့အခါကျတော့ဘာဘာလဲသိဘာကိုပဲသိလဲဆိုရင်ပူသဘောလေးပဲသိတယ်။အဲဒီပူသဘောလေးရဲ့ခံစားနေတာလေးရဲ့သိနေတာလေးရဲ့ဒါပူသဘောလေးကရုပ်ခံစားနေတာသိနေတာလေးကနာရုပ်နဲ့နာမယ်။အဲဒီမှာရုပ်နဲ့နာပေါ်လာပြီဆိုတော့ဟောငါပူတာဆိုတာရှိသေးရဲ့လား။ငါတင်မာကြီးဆိုတာရှိသေးရဲ့လား။မရှိတော့ဘူး။ငါဆိုတာလုံးဝပြုတ်သွားပြီ အဲ့ဒီမှာအဲ့ဒီလိုငါဆိုတဲ့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပြုတ်သွားတာအမှန်သိလို့လားအမှားသိလို့လားအမှန်တိုင်းယုံနံကိုယုံနံတိုင်းသိတာနာမရူပမတ္တတောဥဒ္ဒံအင်ညောတတ္တောဝါပုဂ္ဂလောဝါတေဝောဝါပြမဝါနတ္ထိတဲ့မြတ်စွာဘုရားကျမ်းဂန်များမှာနာမရူပမတ္တတောနာယုံနှစ်ပါးမြတ်တဲ့ဥဒ္ဒံအလွန် အင်ညောအခြားတစ်ပါးသောတတ္တဝါတတ္တဝါသည်၎င်းပုဂ္ဂလောဝါပုဂ္ဂိုလ်သည်၎င်းဒေဝဝါနတ်သည်၎င်းဗြဟ္မာဝါဗြဟ္မာသည်၎င်းနတ်သည်မရှိဘူးပုဂ္ဂိုလ်တတ္တဝါသူငါယောက်ျား မိန်းမဆိုတာမရှိဘူးတဲ့တကယ်ရှိဟုတ်ရှိနေတာကယုံနဲ့နာဘာပဲရှိတာလဲအေးဒီမှာလူနတ်ဗြဟ္မာဆိုတာတွေကအခေါ်အဝေါ်ပြညတ်တွေပဲတကယ်ရှိတာကယုံနဲ့နာမျိုးရှိတယ်အခုယောဂီပုဂ္ဂိုလ်ဟာ အဲ့ဒီသဘောလေးကိုသိပြီဆိုတော့အမှန်သိသွားတာလားအမှားသိသွားတာလားအမှန်သိသွားပြီအဲ့ဒီဝေဒနာလေးကိုထက်ခါထက်ခါထက်ခါထက်ခါထက်ခါထက်ခါရှုနေပါယောဂီဘုလိကတာကျိန်ဖန်များစွာတခါလေဆွဲဆွဲမြဲမြဲဒီပေါ်မှာရှုနေပါရှုနေတဲ့အခါကလည်းကြတော့အဲ့ဒီခံစားမှုလေးပူမှုလေးရခံစားမှုလေးရသူ့ဟာသူသူ့မဲ့ ပူမှုသဘောလေးကပူလာတယ်ပူလာတဲ့အတွက်ကြောင့်မို့ဒီမှာခံစားနေရတယ်အဲ့ဒါလေးကိုခံစားနေရတာလေးကိုသိတယ်ဒီဟာလေးတွေကိုသူ့အကြောင်းနဲ့သူ့အကျိုးဖြစ်ပုံလေးတွေကိုအဲ့ဒီမှာသဘောကျလာလိမ့်မယ်ခန္ဓာရှိလို့ဝေဒနာရှိတယ်ခန္ဓာမရှိရင်ဒီဝေဒနာဆိုတာရှိပါမလားခန္ဓာဆိုတဲ့အကြောင်းကြောင့်မို့ဝေဒနာဆိုတာလေဒီမှာခံစားမှုတွေပေါ်လာတယ် အဲ့ဒီပေါ်လာတဲ့ခါကာလကြတော့အဲ့ဒီခံစားနေတဲ့ပူမှုသဘောလေးကိုပူတယ်ပူတယ်မရှုရဘူးလားပူတာလေးကရုပ်အကြောင်းတရားဟောရှုနေတာလေးကနာမ်အကျိုးတရားအဲ့ဒီမှာသူအကြောင်းနဲ့သူအကျိုးလေးဆက်ဆက်ဖြစ်နေတဲ့သဘောလေးပဲဒါပဲဘသူကမှလောကင်ပန္တိတာတာမဟုတ်ဘသူကမှဒီဟာကိုဟိုတကိုးနဲ့ဖန်ဆင်းထားတာမဟုတ်သူသဘောပဲသူဟာသူဘောသူဟာသူပြောင်းနေတာဒါလေးကိုသိချင်ရှုကြည့်နေထက်ခါတက်ကရှုနေ ဓာတ်ခန္ဓာကရှုနေတဲ့ခိုင်ကာလကြတော့ပူတယ်လို့ရှုလိုက်ပူတာလေးပြတ်သွားလိုက်နောက်ထပ်ပူမှုအသစ်ပေါ်လာလိုက်ရှုလိုက်ပြတ်သွားလိုက်နောက်တစ်ခါပူမှုအသစ်ကလေးပေါ်လာလိုက်ရှုလိုက်ပြတ်သွားလိုက်နဲ့အဲ့ဒီပူမှုသဘောလေးရဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမမြဲတာလေးတွေ့မယ်တေချာရှုကြည့်မြတ်စွာဘုရားကျမ်းဂန်များမှာဘုန်းကြီးတို့ဒီမှာဝေဒနာကိုရည်ဘွက်နဲ့ဥပမာပေးထားတယ် မိုးရွာတဲ့အခါကာလမှာဘုန်းကြီးတို့ဒီမှာကျောင်းရဲ့ရှိအဲ့ဒီမှာကျောင်းရဲ့ရှိကတခါလေမြင်ပြင်ကြီးကိုကြည့်နေပေါ့ရေတွေဟာမိုးရေတွေဟာစီးကြလာတဲ့အခါကျတော့မြင့်ရာကနေပြီးတော့နေရာကိုစီးနေတယ်နေရာကိုစီးဆင်းနေတဲ့အခါမှာကောင်းကင်ကကြလာတဲ့မိုးပေါက်ကလေးဟာအဲ့ဒီရေပြင်မော်ကိုကြလိုက်တယ်ဆိုရင်မိုးပေါက်ကလေးကြလိုက်တာနဲ့ရေပြင်မော်ကြတဲ့ရေလေးဟာ ရေပေါ်ကလေးမပေါ်ဘူးလားအဲ့ဒီရေပေါ်ကလေးပေါ်လာပြီးတော့ဒီမှာရေကအဆက်မပြတ်စီးနေတာဖြစ်တဲ့အတွက်အဲ့ဒီရေပေါ်ကလေးဟာပေါ်ပြီးတာနဲ့ချက်ချင်းပါပြတ်သွားတယ်ပြတ်သွားတာပဲဝေဒနာအဲ့ဒီရေပေါ်လိုပဲတဲ့မြတ်စွာဘုရားဟောတာရေပေါ်ကလေးလိုပဲတဲ့ပေါ်လာပြီးရင်ဖြောက်သွားတယ်ပေါ်လာပြီးရင်ဖြောက်သွားတယ်သို့တော့မိမိကဉာဏ်မပေါ်သေးတဲ့အခါကလည်းကြတော့ဒီဝေဒနာတွေ မနေ့ကလည်းဒါပဲအခုနေ့လည်းဒါပဲအခုညနေလည်းဒါပဲဒါပဲတက္ကတက္ကပေါ်နေတယ်လို့ထင်တာတကယ်တော့ဖြင့်ပထမပေါ်တဲ့မနေ့ကပေါ်တဲ့ဝေဒနာကမနေ့ကပဲမရှိတော့ပြောက်သွားပြီနေ့လေပေါ်တာကဝေဒနာအသစ်ပဲနေ့လေပေါ်တာကနေ့လေမှာပြောက်သွားပြီညနေပေါ်တာကအသစ်ပဲအဲ့တော့ဟောင်းဟောင်းတွေကပြက်ပြက်ပြီးတော့အသစ်သစ်တွေကပြက်ပြက်နေအဲ့လိုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီသဘောပဲရှိတယ်တေချာရှုကြည့်နေရင်တေချာသိတယ်ဘုန်းကြီးတို့ယောဂီများ မိုးလေးရွာလာတဲ့အခါကျတော့ပြွဲစိတ်တွင်းလေးတွေရှိတယ်။အဲဒီပြွဲစိတ်လေးတွေကမိုးရွာတော့မယ်ဆိုရင်သူတို့ကနေအိမ်ပြောင်းရနေရာပြောင်းရတယ်။ပြောင်းတဲ့အခါမှာနံရံလေးတွေအိမ်ကပန်းလေးတွေမှာတက်နေတယ်။တန်းစီပြီးတော့ဒီမှာပြွဲစိတ်တန်းလေးဟာမတ်တက်ကလေးရက်ကြည့်နေလို့ရှိရင်တကောင်ပြီးတကောင်ဆက်နေတာပဲထင်နေရတယ်။တစ်ဆက်တည်းပဲထင်နေရတယ်။တေချာအဲ့နံလေးကိုထိုင်လိုက်ထိုင်ပြီးကြည့်ကြည့်လိုက်တကောင်ပြီးမှ တကောင် တကောင်ပြီးမှတကောင်ပဲဆက်မနေဘူးတကောင်ပြီးရင်နောက်တကောင်နောက်တကောင်ပြီးရင်နောက်တကောင်ပဲဆက်မနေဘူးအဲ့ဒီလိုတကောင်ပြီးမှတကောင်ဖြစ်နေတာလေးကိုယောဂီပုဂ္ဂိုလ်သေချာရှုကြည့်နေသေချာရှုကြည့်နေလို့ရှိရင်အဲ့ဒီမှာတကောင်ပြီးမှတကောင်ဆိုတာသိသွားတယ်အခုလည်းပဲဝေဒနာကိုယောဂီပုဂ္ဂိုလ်သေချာလေးစိုက်ကြည့်ပါစိုက်ကြည့်နေလို့ရှိရင်တဏှာပြီးရင်နောက်တဏှာဖြစ်လာတဏှာပြတ်သွားပြီးရင်နောက်တဏှာဖြစ်လာ တဏှာဖြစ်သွားလိုက်နောက်တဏှာဖြစ်လိုက်တဏှာဖြစ်လိုက်နောက်တဏှာဖြစ်လိုက်မြဲတာတွေ့သလားမမြဲတာတွေ့သလားဒါဝေဒနာရဲ့ဖြစ်ပျက်သဘောလေးကိုယောဂီပုဂ္ဂိုလ်တည်တည်ချာချာဉာဏ်နဲ့တွေ့နေတာအဲ့ဒီလိုတွေ့အောင်ယောဂီပုဂ္ဂိုလ်ကရှုရတာဒါမှမဟုတ်ကောင်းဆိုးလပ်ပါဝေဒနာပေါ်တာသိရမည်လို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုံလေးပေးထားတယ်ဒါလေးဆိုကြည့်မယ်ကောင်းဆိုးလပ်ပါကောင်းဆို ဝေဒနာဩရာတိယမိကောင်းဆိုလပ္ပံဝေဒနာဩရာတိယမိဆိုကြည့်ပါ အေးအကောင်းဝေဒနာပေါ်ပေါ်အဆိုးဝေဒနာပေါ်ပေါ်အလယ်လဝေဒနာပေါ်ပေါ်ပေါ်တာလေးတွေကိုရှုပြီးတော့အမှန်တိုင်းသိနေရမယ်အမှန်တိုင်းသိရမယ်ဆိုတာဘုန်းကြီးတို့ယောဂီများဝေဒနာတခြားဒီမှာငါကတခြားပဲဘုန်းကြီးတို့ယောဂီများဒီမှာကျမ်းဂန်များမှာဟောထားတာရှိတယ်လေကိုယ်သာနာစီပါတယ်လေစိတ်မနာစီနဲ့စိတ်ဆိုတဲ့ငါဆိုတာမနာစီနဲ့ အဲဒီမှာခန္ဓာကိုယ်ကြီးကတာသူ့ဟာသူနာကျင်နာမစီငါနာတာတော့မဖြစ်စီနဲ့စိတ်မနာစီနဲ့အဲ့တော့သူသဘောတိုင်သူဖြစ်နေတာလေးကိုယောဂီပုဂ္ဂိုလ်သိနေရင်ငါမနာတော့သူသဘောတိုင်သူဖြစ်ပြနေတဲ့သဘောပဲဆိုတာလေးသိရမှာအဲ့ဒါလေးကိုယောဂီပုဂ္ဂိုလ်သိအောင်ရှုရရှုတဲ့အခါမှာဝေဒနာတစ်ခုပေါ်တဲ့အခါပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလား အဲ့ဒါလေးကိုပဲသဘောပေါက်ကြဝိပဿနာရှုရဲဆိုတာသိဖို့သမထပွားရဲဆိုတာတည်ဖို့သမထကစိတ်လေးတည်ငြိမ်နေအောင်ရှုတာဝိပဿနာကြတော့စိတ်တည်ငြိမ်ုံနဲ့မရတော့ဘူးသိနေရတာအကုန်လုံးကိုသိနေရတာသမထရဲ့တရားကူကသမာဓိဝိပဿနာရဲ့တရားကူကပညာပညာဆိုတာသိနေရမှာ ရှုတဲ့အခါမှာမသိဘဲနဲ့ဒီတိုင်းရှုုံလေးရှုနေတာပဲဆိုရင်ဘာမှမသိသေးဘူးဘာပညာဘာညာမှမဖြစ်သေးဘူးတေချံယောဂီပုဂ္ဂိုလ်ကသိအောင်ရှုရတာဝေဒနာရဲ့သဘောလေးကိုတေချံသိအောင်ရှုဒါကြောင့်မို့ဝေဒနာကို ရှုတဲ့အခါမှာများသောအားဖြင့်ပျောက်ခြင်းနဲ့လောဘစိတ်ဥစည်းပြီးရှုနေတာအဲဒီလိုပျောက်ခြင်းနဲ့လောဘစိတ်ကြီးဥစည်းရှုရင်အဲဒီပုဂ္ဂိုလ်မပြောင်းနိုင်တော့ဒေါသတွေရောမဖြစ်ဘူးလား တရားရှုမှတ်တယ်တရားအထုတ်တယ်ဆိုတာလောဘတွေဒေါသတွေနည်းအောင်ကင်းအောင်အထုတ်တာအခုတရားအထုတ်နေရင်ကနေလောဘတွေဖြစ်နေဒေါသတွေဖြစ်နေကြိတ်မိတ်ပြီးတော့တခါလေမျက်ရည်တွေများကျနေအောင်ခံရတယ်အံကြိတ်ခံရတယ်ဆိုတာဒေါသတွေဖြစ်နေတာဘာတွေဖြစ်နေတာလဲဒေါသတွေဖြစ်နေတာဘယ်နဲ့လောဘဒေါသကိုပယ်နိုင်အောင်ကြိုးစားနေပါလေဆိုကမှလောဘတွေဖြစ်ဒေါသတွေဖြစ်ဒါကြောင့်မို့ရှုတဲ့အခါမှာ ဝေဒနာတစ်ခုကိုရှုတဲ့အခါကာလမှာပျောက်ခြင်းနဲ့လောဘစိတ်နဲ့မရှုနဲ့ဝေဒနာရဲ့သဘောလေးကိုသိအောင်ရှုပါတေချာလေးသိအောင်ရှုပါပူတာပဲရှုရှုနာတာပဲရှုရှုညောင်းတာပဲရှုရှုကျင်တာပဲရှုရှုထုံတာပဲရှုရှုဓက္ခဓက္ခအဲ့ဒီပုံမှာရှုနေရှုနေတဲ့အခါကလည်းယောဂီရဲ့ဉာဏ်ပေါ်လာတဲ့အခါကျတော့ဘာသိလဲဆိုတော့ ရှုလိုက်တယ်ဥမာအဖြစ်အောက်ကတမနေတာပူနေတယ်ပူတာလေးကို ရှုလိုက်တယ်ဆိုပူတယ်လို့ရှုလိုက်တိုးပူလာလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက်ပူတယ်လို့ရှုလိုက်တိုးပူလာလိုက်ဝေဒနာလေးရော့သွားတာသိတာလားတိုးလာတာသိတာလားအဲ့ဒါသိနေတာပဲလေဒါညံမယ်ဘာမှမသိရင်ဘာညံမှမဖြစ်ဘူးခုသိနေပြီလေဩငါရှုတိုင်းရှုတိုင်းဝေဒနာကတိုးနေတာပါလားဆိုတာသိနေပြီလေ အဲ့ဒါလေးကိုတခါလေတခါတခါရှုနေတခါတခါဒီမှာတစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တိုးတိုးလာတခါတရံကိုယ့်ဘက်ကတမာရီအားကြီးကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ရှုလိုက်တာနဲ့တစ်ချက်ရှုလိုက်ယော့သွားလိုက်တစ်ချက်ရှုလိုက်ယော့သွားလိုက်တစ်ချက်ရှုလိုက်ယော့သွားလိုက်ဟောတပြေးပြေးယော့ယော့သွားတာသိနေတာဒါညာမင်းတခါတရံကြတော့ဒီရှုနေတဲ့အခါမှာဒီပူဓာလေးကိုရှုနေရင်ကနေပြီးတော့ တဏှာကနေပြီးတော့ဟောနာနာကြီးကပေါ်လာပြန်တယ်တဏှာကနေပြီးတော့ဘုန်းကြီးတို့ယောဂီများဒီဟာလေးမှရှုလို့ပူတာလေးမှမှရှုလို့မလွန်မြောက်သေးဘူးဟိုမှာနာနာကြီးတစ်ခုပေါ်လာပြန်တယ်အဲ့ဒီနာနာကိုရှုပြောင်းပြီးရှုပြန်တယ်နောက်တဏှာကနေပြီးတော့ကြိုက်ခဲတာပေါ်လာပြန်တယ်တဏှာမှာတဏှာပြောင်းပြောင်းသွားတာလေးကိုသိနေတာဝေဒနာပြောင်းသွားနေတာလေးကိုသိနေတာနော် အဲ့ဒီလိုသိတယ်ဆိုတာလေတခြားစဉ်းစားကြည့်နော်ဒီစိတ်ကခန္ဓာမှာမနေဘဲနဲ့သိပါမလားခန္ဓာမှာနေမှသိတာမိမိစိတ်ခန္ဓာမှာရောက်နေပြီအပြင်ကမထွက်ဘူးအဲ့ဒီအချိန်ကကိုယ်စိတ်ကြီးကခန္ဓာမှာမြဲနေတာဒါကြောင့်ကိုသိနေတာအဲ့ဒီမှာတဏှာမှတဏှာတဏှာမှတဏှာရွှေ့သွားတာပြောင်းသွားတာဒါလေးကိုသိတာဟောတဏှာမှတဏှာပြောင်းသွားပြီဆိုတဲ့ကူကစိုးစောကဖြစ်တဲ့နေရာမှာရှိသေးရလားဟောဖြစ်သွားပြီ ရှိတော့မြဲမြဲတယ်ခုမလားမမြဲဘူးခုမလားမမြဲတဲ့သဘောဉာဏ်ပေါ်လာရင်အဲ့ဒါသိတာလေဟောတေချာရှုနေရင်ဒီနေရာမှာဓကဓကသူပေါ်နေလို့ရှုတယ်ပူရာလေးကိုဓကဓကရှုနေတယ်ရှုရင်ရှုရင်လည်းပဲဒီပူရာလေးမရှိတော့ဘူးဆိုရင်ဟောပူရာလေးပျောက်သွားပြီဒါမြဲတဲ့တရားလားမမြဲတဲ့တရားလားမမြဲတဲ့သဘောဆင်းရဲတဲ့တရားလည်းမမြဲဘူးချမ်းသာတာလည်းမမြဲဘူး ဘာပဲပေါ်ပေါ်ခံစားမှုလေးတွေပေါ်ရင်အဲ့ဒီပေါ်တာလေးတွေရှုရမှာရှုတဲ့အခါကလည်းမဘုန်းကြီးတို့စောစောကပြောတယ်တစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်နဲ့ဘာနဲ့တူလဲဆိုတော့ဆရာဝန်ကလူနာတယောက်ကိုတခါလေသွေးပေါင်ချိန်တာနဲ့တူတယ်အဲဒီမှာလက်မောင်းလေးကိုဘုန်းကြီးတို့ဒီမှာပိတ်ကလေးနဲ့ပတ်လိုက်တယ်ပတ်ပြီးတဲ့အခါကျတော့သူ့ရဲ့ပြဓာတိုင်လေးကိုထောင်ထားတယ် ထောင်ထားပြီးတော့လေလုံးလေးကိုတခါလေအောက်ကဝဲကူလေးပိတ်လိုက်ပြီးတော့တခါလေလုံးလေးကိုနှိမ့်လိုက်တယ်တစ်ချက်နှိမ့်လိုက်တာနဲ့ပြားလေးကတစ်ချက်တက်လာတယ်တစ်ချက်နှိမ့်လိုက်တစ်ချက်တက်လိုက်တစ်ချက်နှိမ့်လိုက်တစ်ချက်တက်လိုက်နဲ့ယောဂီဟာဝေဒနာကိုရှုတဲ့အခါမှာတစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်တစ်ချက်ရှုလိုက်တိုးလာလိုက်နဲ့မတူဘူးလားသိတူတာပဲအဲ့ဒီမှာဆရာဝန်ကအဲ့ဒီဖာလေးကိုသူနှိမ့်ရင်နှိမ့်ရင်နဲ့နောက်ဆုံး ဘာဆုံးသွားပြီအဲ့ဒီမှာမတိုးတော့ရှက်ကိုမတက်တော့အဲ့ဒီလိုပဲတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ကလည်းပဲအဲ့ဒီလိုကိုအဆုံးထိအောင်သိချာသိခံပြီးတော့ဇွဲနဲ့ရှုပါအဲ့ဒီမှာဇွဲနဲ့ရှုတဲ့အခါကလည်းကြတော့ဝေဒနာရှုပေမဲ့မတိုးတော့မတိုးတော့စောစောကတရားလေးရှိကိုမတိုးတော့ဘဲနဲ့ရပ်သွားတယ်လို့ပဲအဲ့ဒီခါကျတော့ဆရာဝန်ကသူ့ရဲ့ဒီလုံးလေးကိုလျှော့လိုက်တယ် အဲ့ဒီမှာလျှော့လိုက်တဲ့ခါကျတော့တရားလေးတွေကတဆင်ချင်းတဆင်ချင်းအထက်ကိုတက်တာလားအောက်ကိုယော့ကျသွားတာလားယောဂီပုဂ္ဂိုလ်ဟာဒီဝေဒနာကိုနိုင်နိုင်နင်းနင်းရှုလို့နိုင်နင်းလာတဲ့အခါကလာကြတော့အဲ့ဒီဝေဒနာလေးကိုရှုနေပူတယ်ပူတယ်လို့ရှုနေတစ်ချက်ရှုလိုက်ယော့ကျသွားလိုက်တစ်ချက်ရှုလိုက်ယော့ကျသွားလိုက်တစ်ချက်ရှုလိုက်ယော့ကျသွားလိုက်နောက်တဖြည်းဖြည်းဝေဒနာလေးဟာဝေးဝေးဝေးဝေးတေးတေးတေးတေးသွားပြီးနောက်ဆုံးလက်ဖြန်းတစ်ထောက်စာလေးလောက်ကျန်နေတယ် ဒါလေးကိုဇွဲနဲ့သိခံရှုရင်လွန်မြောက်သွားတယ်သိမခံနိုင်ရင်တော့အဲ့ဒီဟာလေးနဲ့ပဲဝေဒနာမခံနိုင်လို့ပြောင်းရရှုရတာရှိပါတယ်ဒါကြောင့်အဲ့ဒီဝေဒနာကိုရှုတဲ့အခါကလည်းမှာယောဂီပုဂ္ဂိုလ်များ ပြောင်းအောင်ရှုရမှာလားသိခံပြီးတော့သိအောင်ရှုရမှာလားအေးသိအောင်ရှုရမယ်ဝေဒနာရဲ့သဘောလေးကိုသိခံနိုင်တယ်မြတ်သိခံပြီးရှုရလုံးဝသိမခံနိုင်တော့ဘူးဆိုရင်ပြောင်းလို့ရသည်ရွှေ့လို့ရသည် ပြင်လို့ရသည် ဘာမှအပြစ်မရှိအကုသို့မဖြစ်ပြောင်းတဲ့အခါရွှေ့တဲ့အခါမှာသာအမတ်တတိနဲ့ရွှေ့ဖို့ပဲလိုတယ်မဆိတ်ကလေးနဲ့ရွှေ့တော့တတိလွတ်သလားမလွတ်ဘူးလားမလွတ်တဲ့အတွက်တမာရီရောပြက်ပါအောင်မလားမပြက်တော့မဆိတ်မလွတ်ရင်တမာရီမပြက်ဘူးအမတ်တမဲ့လှုပ်လိုက်ရင်တမာရီပြက်သွားတယ်အဲ့တော့မဆိတ်ကလေးနဲ့ပြောင်းလို့ရွှေ့လို့ရပါတယ်တခါဝေဒနာကိုရှုရဲ့အခါကလည်းမှာဘုန်းကြီးပြောနေကြပေါ့ စစ်တိုက်တယ်လို့ရှုရတယ်ဘယ်လိုရှုရတာလဲစစ်တိုက်တယ်လို့ရှုရတယ်စစ်တိုက်တယ်ဆိုတာဘုန်းကြီးတို့ယောဂီများနိုင်ဖို့ပဲတက်ကြတာပဲနိုင်အောင်တက်ကြတာပဲအဲ့ဒီလိုပဲဟိုဘက်ဒီဘက်မိမိတို့ဟိုဘက်ကလည်းတထောင်တက်ဒီဘက်ကလည်းတထောင်တက်သူလည်းလက်နဲ့ကိုလည်းလက်နဲ့နဲ့ဆိုရင်တော့ရင်ဆိုင်တိုက်မှာပဲအဲ့ဒီလိုပဲဘုန်းကြီးတို့ယောဂီများလည်းပဲခန္ဓာကြီးကလည်းပဲခန္ဓာရှိရင်ဝေဒနာမရှိဘူးလား ခန္ဓာရှိတဲ့ပုဂ္ဂိုလ်ဝေဒနာရှိနေတာကြီးတယ်ပဲမြတ်စွာဘုရားနဲ့ယဟန္တာမထေရတေရောဝေဒနာမရှိဘူးလားဘာကြောင့်လဲခန္ဓာရှိနေလို့အဲဒါခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းဝေဒနာရှိတယ်ဝေဒနာပေါ်ရင်လည်းပဲယောဂီပုဂ္ဂိုလ်ကပေါ်လာရင်ဘာလုပ်ရမှာလဲရှုရမှာပဲယောဂီရဲ့လောကပေါ်လာရင်ရှုရမှာပဲဒါကြောင့်မို့နင်းလဲဝေဒနာငါလဲယောဂီ ခန္ဓာကနေပြီးတော့ပေါ်လာတဲ့ဝေဒနာကိုငါယောဂီအနေနဲ့ရှုမယ်ဆိုပြီးတော့အဲ့ဒီမှာသူ့ကိုအနိုင်မခံရှုမပြီးတိုင်းရိုက်နာရီနာရီတို့မဟုတ်ဘူးလေပူတယ်ထက်ကတက်ကတက်ကတက်ကရှုပြရအဲ့ဒီလိုရှုလို့သောသောကပြောတဲ့အတိုင်းဝေဒနာကတူးတူးလာတယ်ဝေဒနာကိုတမာရီကအာမကောင်းသေးခင်မှာဝေဒနာကအနိုင်ရနေတယ်အဲ့လိုဝေဒနာကအနိုင်ရနေတဲ့အခါယောဂီပုဂ္ဂိုလ်ကဇွဲနဲ့တက်ကတက်ကတက်ကတက်ကရှုတယ် ရှုလေတိုးလေရှုလေတိုးလေဘလို့မှမနိုင်တော့ဘူးသိမခံနိုင်တော့ဘူးဆိုရင်ချက်ချင်းကြီးအရှုံးပေးပြီးမပြောင်းနိုင်နဲ့ဘာလို့ရမှာလဲဆိုတော့မိမိအရှုခံကိုပြန်ရှုရဘာကိုပြန်ရှုရလဲအရှုခံဖောင်းမှုပိန်မှုဒီမိမိရဲ့ပင်နိုင်အရှုခံအာယုံကိုပြန်ရှုရတယ်စစ်တိုက်တဲ့ပုဂ္ဂိုလ်ကလည်းပဲဒီတိုင်းပဲသူကလက်နဲ့အင်အားတာလို့လူအင်အားတာလို့ပဲဖြစ်စီ အဲ့ဒီလိုတန်လို့သူ့ဘက်ကအင်အားကြီးပြီငါတို့တော့ရှုံးတော့မှာပဲဆိုပြီးတော့ချက်ချင်းတင်မာနဲ့ဘနောက်တသားနဲ့ကြအောင်မပြေးနဲ့ဘာလို့ရမှာလဲခြုံခိုးတက်ရတယ်ဘယ်လိုတက်ရလဲခြုံခိုးတက်ရတယ်ဒါစစ်သားတွေပါနေဆိုရင်ဒါနားလေတယ်ခြုံခိုးတက်ရတယ်ချက်ချင်းကြီးရှုံးပေးပြီးမပြေးသေးဘူးအဲ့ဒီမှာခြုံခိုးပြီးတော့တက်ရင်းနဲ့တခါတရံမှာခြုံခိုးတက်ရတာကနေအလင်းအငိုက်ဝင်ဝင်တက်ရင်းကနေအနိုင်ရတာတွေမရှိဘူးလား အနိုင်ရတာတွေရှိတာအခုလည်းပဲယောဂီပုဂ္ဂိုလ်ဟာအဲ့ဒီခြုံခိုတိုက်တယ်လို့မိမိရဲ့အရှုခံကိုပြန်ရှုပြန်ခိုးနေအဲ့ဒီကနေမှဝေဒနာလေးကထင်ရှားရဝေဒနာလေးကိုအလေးငယ်ပြန်ရှုနားရင်နားရင်ပူရင်ပူရင်ပြန်ရှုတိုးပူလာရင်ပြန်ပြီးချုပ်မိမိရဲ့ပင်နေကမ္မထာနေပြန်ဆိုင်ဖောင်းနေပိန်နေဖောင်းနေပိန်နေပြန်ရှုအဲ့လိုရှုနေရင်ကမိမိဖောင်းမှုပိန်မှုအာယုံပေါ်မှာတေချာစူးစိုက် စိတ်ကစိုက်ကြနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဝေဒနာသူ့အတူအလိုလိုချုပ်ပြောက်သွားတယ်ဝေဒနာကိုပြန်လှည့်ကြည့်မရှိတော့အဲ့ဒီမှာဝေဒနာကိုနိုင်ရတယ်တကယ်လို့ဝေဒနာကဒီလိုအရှုခံပြန်ရှုတယ်ဝေဒနာကပိုးပိုးတိုးလာတယ်ဝေဒနာပြန်ရှုရတယ်ဘယ်လိုမှကိုသိခံလို့မရတော့ဘူးဆိုရင်တော့ဘုန်းကြီးတို့ယောဂီများအမှတ်ကလေးနဲ့ပြောင်းမှမှတ်စိတ်ကလေးနဲ့ရွှေ့ပါ စင့်တိုက်တဲ့ပုဂ္ဂိုလ်ကြတော့အောင်မြင်စွာဆုတ်ခွာအောင်မြင်စွာဆုတ်ခွာတယ်ဆိုတာအကြဆုံးများတာလားနည်းတာလားအကြဆုံးနည်းနည်းလေးနဲ့ပြန်ဆုတ်ခွာနိုင်တာဒါကိုအောင်မြင်စွာဆုတ်ခွာတယ်ခေါ်တယ်အခုယောဂီပုဂ္ဂိုလ်ကလည်းပဲနောက်ဆုံးဒီဝေဒနာကိုလုံးဝကိုကိုလွန်မြောက်တည်တည်မရှိနိုင်တော့ဘူးဆိုရင်တိလဲတိမခံနိုင်တော့ဘူးဆိုရင်အောင်မြင်စွာဆုတ်ခွာတဲ့အနေအချင်းတမာတိမပြတ်အောင်အမှတ်ကလေးနဲ့ရွှေ့ပါအမှတ်ကလေးနဲ့ပြောင်းပါ အဲလိုမဆိတ်တွေနဲ့ပြောင်းမဆိတ်တွေနဲ့ရွှေ့ပြီးပြီဆိုရင်တမာရီမပြတ်ဘူးမပြတ်တဲ့အတွက်ကြောင့်မိမိရှုမှတ်မြေကမ္မထာအာယုန်လေးပြန်ဆိုင်ရှုရှုလို့ရသွားတယ်ဝေဒနာကိုရှုတဲ့အခါမှာယောဂီပုဂ္ဂိုလ်အဲ့ဒီလိုရှုပါခဏချင်းဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်ဟိုလိုရွှေ့လိုက်ဒီလိုရွှေ့လိုက်နဲ့ပြောင်းလို့ရတယ်ရွှေ့လို့ရတယ်ဆိုပေမဲ့ယောဂီပုဂ္ဂိုလ်ဟာခဏခဏရွှေ့ခဏခဏပြောင်းနေရင်တမာရီရောဖြစ်ပါမလားမဖြစ်တော့ တမာရီမှမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာရောဖြစ်ပါမလားဝိပဿနာဉာဏ်မှမပြည့်စုံရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရပါမလားဘုန်းကြီးတို့မြန်မာစကားထဲမှာသိခံရင်နိဗ္ဗာန်ရောက်သည်သိခံရင်နိဗ္ဗာန်ရောက်သည်ဆိုတဲ့စကားတခြားနေရာကိုအသုံးပြုရမှာမဟုတ်ဘူးအခုတရားရှုမှတ်နေတဲ့အခါမှာအသုံးပြုရဘု து ကိုသိခံရမှာလဲမိမိကိုယ်ကိုမိမိသိခံမိမိကိုယ်ကိုမိမိသိခံ မိမိစိတ်ကိုမိမိသိခံမိမိပတ်ဝန်းကျင်ကိုသိခံပတ်ဝန်းကျင်ကိုရောသိမခံရဘူးလားပတ်ဝန်းကျင်ကအတန်လေးမြည်တာလို့အဲအိပ်ပျော်ပြီးတော့ဟောက်နေတာလို့ဒါတွေကိုကိုကကြားနေရရင်ဒါလေးတွေကိုသိခံသွားတယ်အဲလိုသိခံပြီးရှုသွားရင်ရှုပါများတော့စိတ်တည်ငြိမ်မှုတမာတိမဖြစ်ဘူးလားတမာတိဖြစ်တော့ဝိပဿနာဉာဏ်นี่မဖြစ်နိုင်ဘူးလား ဒီဉာဏ်นี่ဖြစ်ပြီဆိုရင်မဉ္ဇဏ်ပူဉာဏ်နိဗ္ဗာန်မရနိုင်ဘူးလားဒါကြောင့်တိခံရင်နိဗ္ဗာန်ရောက်တယ်ဆိုတာအခုဒီတရားအထုတ်တဲ့အခါမှာခန္ဓာကိုယ်ကဖောက်ပြန်ပြီးဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဝေဒနာကိုသိခံပြီးရှုပါဘေးကအတူနေပုဂ္ဂိုလ်ရဲ့အတံပလာနေဒါတွေကိုသိခံပြီးရှုပါအတူနေပုဂ္ဂိုလ်ရဲ့အနေအထိုင်နေအစင်မပြေတာလေးတွေရှိရင်သိခံပြီးရှုပါအဲဒီလိုရှုသွားရင်တမာရီလည်းဖြစ်မယ်ဝိပဿနာဉာဏ်လည်းဖြစ်မယ်မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်ထိအောင်မရနိုင်ဘူးလားရရှိသွားနိုင်ပါလေ ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ခက္ကလတို့မှာသုလတိတ်တမဟာတိတ်တဆိုတဲ့ညီကိုနှစ်ဦးရှိတယ်။ညီကိုနှစ်ဦးမှာငယ်ဖြစ်တဲ့သုလတိတ်တဟာစောစောစီစီငယ်ငယ်ရွယ်ရွယ်အိမ်အောင်ကြ။အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကတော့လူလွတ်အနေအားဖြင့်အိမ်ရဲ့မိသားစုစည်းဝါးရေးအားလုံးချုပ်ကန်ပြီးတော့စီမံဆောင်ရွက်ပေးတယ်။ဒီနေ့မှာမြတ်စွာဘုရားရှင်ရဲ့တရားပွဲကြုံလို့အဲ့ဒီမှာတရားနာတဲ့အခါ တရားတော်ပေါ်မှာအာယုစူးစိုက်ပြီးနားတဲ့အခါကျတော့မြတ်စွာဘုရားတရားတွေဟာအမတန်အေးချမ်းပါလားမြတ်စွာဘုရားရဲ့တရားတော်ဟာစဤကောင်းခြင်းအလေဤကောင်းခြင်းအဆုံးဤကောင်းခြင်းဆိုတဲ့ခုံတွေနဲ့ပြည့်စုံတယ်နာစဉ်ချမ်းသာကြင်ချမ်းသာနှင့်အစဤကောင်းခြင်းဆိုတာနာကြားနေတဲ့အချိန်မှာကိုပဲတရားအာယုံပေါ်မှာမိမိစိတ်အာယုံတွေစိုက်မိနေရင် စိတ်ရဲ့အေးချမ်းမှုတွေမရဘူးလားစိတ်ရဲ့အေးချမ်းမှုတွေရနေတယ်ဟဲ့တရားပေါ်မှာအာယုံကြီးစိုက်မိနေဖို့ရလေတရားပေါ်မှာအာယုံမစိုက်မိရင်တော့ယောဂီပုဂ္ဂိုလ်ဟာဟိုဘက်လဲရဒီဘက်လဲရတတန်းတန်းတဝေဝေနဲ့ဖြစ်တရားပေါ်မှာအာယုံမဆိုင်မိလို့တရားတွေကိုကိုကအာယုံမပြုတ်ကျင်တော့နားမလဲဘူးနားမလဲတဲ့အခါကျတော့ဘုန်းကြီးတို့စိုးစိုးကမနေ့ကတနေ့ကလည်းဘုန်းကြီးပြောလိုက်ပါ စာမိတရားနာသလိုနားလဲပူတယ်နားလဲဆူတယ်ခါလဲပူတယ်အဲတကယ်တရားပေါ်မှာအာယုံဆိုင်မိနေတဲ့အခါကျတော့ကိုအားထုတ်နေတာလေးနဲ့ဟောလိုက်တာလေးနဲ့သွားသွားပြီးတော့တထက်တထက်တည်းသွားကြလိုက်တဲ့အခါကိုတွေ့တာလေးနဲ့တရားဟောလိုက်တာလေးနဲ့သွားပြီးတထက်တည်းကြတဲ့အခါကျတော့စိတ်ထဲမှာဝမ်းသာမလားဝမ်းနည်းမလားသိဝမ်းသာတာတရားနာနေရတာကိုပဲမပြင်းတော့ တရားနာနေရတာကိုပဲပြောပြီးစိတ်ချမ်းသာနေတယ်။ဒါကြောင့်မို့နာစဉ်မှလည်းချမ်းသာတယ်။ဒီဒီချာချာယောဂီပုဂ္ဂိုလ်ဟာတေချာစူးစိုက်စိုက်နာဖို့ပဲ။အဲဒီမှာဒီမဟာတိတ်တာမြတ်စွာဘုရားတရားတော်ကိုနာရင်းနဲ့စိတ်ရဲ့အေးချမ်းမှုတွေကိုရတဲ့အခါဩမြတ်စွာဘုရားရဲ့တရားတော်ဟာအလုံးကိုစိတ်ရဲ့ဆင်းရဲတွေကိုငြိမ်းနိုင်တယ်ငြိမ်းအေးနိုင်တယ်ငါဒီတရားတွေအထောက်အရင်ကောင်းမယ်ဖြစ်တယ်သို့တော်လည်းပဲငါလူဘဝနဲ့ဆိုရင်လူမှုကိစ္စတွေကများတော့ အဲ့တော့လူမှုကိစ္စတွေများတဲ့အတွက်ကြောင့်မို့မှသာသနာတော်ဝင်ရောက်ပြီးယဟန်ပြုပြီးအထုတ်ရင်ကောင်းပါပဲဆိုပြီးတော့တရားပွဲပြီးတဲ့အခါမြတ်စွာဘုရားထံသွားပြီးတော့သူသာသနာတော်ဝင်ရောက်ပြီးယဟန်ပြုခြင်းတဲ့အကြောင်းလျှောက်တော့တင့်မှာတခြားတခြားပြောရဆိုရခွင့်တောင်းရမယ့်ပုဂ္ဂိုလ်ရှိသလားဆိုတော့တပည့်တော်မှာညီလေးနဲ့ခင်မရှိနေပါတယ် ပည့်တော်ကပဲဥဆောင်ပြီးဆောင်ရွက်ပေးနေရတာဖြစ်ပါတယ်ဆိုတော့ဒီလိုဆိုရင်တို့ရဲ့ခွင့်ပြုချက်လိုအပ်လိမ့်မယ်တို့ကိုသွားပြီးတော့ပြောပါဆိုတော့မှအဲဒီမှာမြတ်စွာဘုရားတန်ခါပြန်ရောက်တဲ့အခါညီနဲ့ခင်မကိုခေါ်ပြီးတော့ငါသာသနာတော်ဝင်ရောက်ပြီးတော့ရဟန်းပြုမဲ့အကြောင်းကိုသူပြောတဲ့အခါကျတော့ညီကလည်းငိုခင်မဖြစ်တဲ့ပုဂ္ဂိုလ်ကလည်းငိုဒီကိုကြီးအားကိုးနေရတာကိုဘာမှသူတို့မှမလုပ်တတ်မကင်တတ်သေးဘူး အကိုပဲအားကိုးပြီးတော့အကိုကြီးရဲ့စီမံခန့်ခွဲမှုအောက်မှာနေကြရတာဖြစ်တော့အကိုကြီးမရှိရင်ဘယ်လိုနေရပါမလဲဆိုတဲ့စိတ်နဲ့အဲ့ဒီမှာခွင့်မပြုနိုင်ကြဘူးဝမ်းနဲ့ပူဆွေးပြီးတော့အဲ့ဒီမှာအကိုကြီးပြစ်မသွားပါနဲ့ပေါ့သူတို့ကိုပြစ်မထားခဲ့ပါနဲ့ပေါ့ငိုပြီးတော့ပြောကြတားကြဒါပေမဲ့လူလေးပဲသူဟာမြတ်စွာဘုရားရှင်ရဲ့သာသနာတော်တွင်ကိုဝင်ရောက်လို့တဲ့စိတ်ဆန္ဒပြင်းပြပြီးတော့နေတယ်ဒီတရားတွေအတုလို့တဲ့ဆန္ဒပြင်းပြနေတော့အဲ့ဒီမှာညီနဲ့ခင်မကိုအမျိုးမျိုးနားချပြီးတော့မှနောက်ဆုံး ရှိတဲ့ဒီစည်ရင်စည်ရနဲ့ဆက်ပြီးတော့အကုန်လုံးပစ္စည်းဝတ္ထုတွေကိုစည်ရင်စည်ရနဲ့ညီရောခင်မရောပုံအပ်ပြီးတော့သူ့အတွက်တပိပရိခရာဒါလေးကိုပဲလှူလိုက်ဖို့ဆိုပြီးတော့အဲဒီမှာလူခံလူခံပြီးတော့မြတ်စွာဘုရားတန်သွားသွားပြီးတော့ယဟန်ပြုယဟန်ပြုပြီးတော့၅နှစ်တိုင်တိုင်မြတ်စွာဘုရားကျောင်းတော်မှာဝိနည်းကံကြီးကံငယ်ဆောင်မှုဆောင်နည်းတွေသင်ကြားအားလုံး၅နှစ်ပြည့်တဲ့အခါကာလကြတော့မှမိမိတန်တရာဝိတ္တဒုက္ခတော့ တန္တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်တွေကိုငါကျင့်ကြံအားထုတ်မယ်ဆိုတဲ့အနေနဲ့သာသနာတော်ဝင်ရောက်လာတာဖြစ်တဲ့အတွက်ငါမြတ်စွာဘုရားတန်ခါကမ္မထံယူပြီးတော့တောထွက်ပြီးတော့တရားအားထုတ်တော်မယ်ဆိုပြီးဘုရားရှင်တန်မှာကမ္မထံယူပါတယ်ကမ္မထံယူတယ်ဆိုတာအားထုတ်ပုံအားထုတ်နည်းတွေနာကြားတာပါသင်ကြားတာအဲ့လိုအားထုတ်ပုံအားထုတ်နည်းတွေနာကြားသင်ကြားပြီးတဲ့အခါတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထဲမှာသွားတပါးတဲ့ဧကစာတွေပေါ့သင်္ကန်းကြောင်းလေးနေစရာကြောင်းလေးရှာ ကြောင်းလေးတွေ့တဲ့အခါကာလကြတော့တာရှင်ရေးပြုလုပ်ပြီးတော့အဲ့ဒီကြောင်းလေးမှာပဲနေပြီးတော့တရားကိုပြင်းပြင်းထန်ထန်ကြိုးစားနေတယ်တပားနဲ့ဆိုတော့စကားပြောစရာလည်းမရှိတော့တပားနဲ့ထိုင်တဲ့အခါမှာလည်းထိုင်ဣရိယာပုနဲ့ရှုမှတ်ပင်မလာတဲ့ကစဉ္ညာဣရိယာပုလေးနဲ့ရှုမှတ်ရက်တဲ့ဣရိယာပုလေးနဲ့ရှုမှတ်ခါလေးဆန့်တဲ့အခါကာလကြတော့လည်းပဲလျောင်းတဲ့ဣရိယာပုလေးနဲ့ရှုမှတ် အဲ့ဒီလိုနဲ့ကြိုးစားပြီးရှုမှတ်နေတာနှစ်တောင်တော်ကြာသွားတယ်သို့တော့ပါရမီမပြည့်စုံသေးတဲ့အတွက်ကြောင့်မို့သူတရားမပြည့်စုံသေးဘူးတရားမရသေးဘူးအဲ့ဒီအချိန်မှာပဲအိမ်မှာကြံရက်တဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကစိတ်ပြောင်းသွားတယ်။ဘာကြောင့်လဲဆိုတော့ကိုယ့်လက်ကိုယ်ကြည့်သုံးရတဲ့ခါကျတော့ကိုယ့်ကိုအပေါ်ကနေပြီးတော့ထိမ့်ပြီးတော့ထားမှာကိုသူမခံရနိုင်တော့အဲ့တော့ခဲဟူကြီးမြန်ပြန်လာလို့ မတော်လို့သာသနာတော်ကနေပြီးတော့မပြောလို့လူကိုလဲလူကိုလဲပြီးပြန်လာလို့ရှိရင်ဒီပစ္စည်းဥစ္စာတွေခဲဝီကိုခွဲဝေပေးရတော့မယ်နောက်ပြီးတော့ခဲဝီရဲ့လက်ဝေခံနေရာဖြင့်သုံးရမယ်အဲ့တော့အဲ့ဒီလိုမဟုတ်ဘဲနဲ့ကိုယ့်လက်ကိုယ်ချင်နဲ့ကိုယ့်ဟာကိုယ်ကိုယ်သဘောကိုယ်သုံးလို့ရအောင်ဘာလို့ရမလဲအမျိုးစုံစဉ်းစားတဲ့အခါကျတော့ခဲဝီကြီးမရှိမှပဲဖြစ်မယ်ခဲဝီကြီးမရှိမှဖြစ်မယ်ဆိုတဲ့အခါကျတော့ခဲဝီကြီးမရှိအောင် ကြိုးစားပြီးတော့ကြံဆောင်ပြီးတော့ ခိုးသားရမြတွေနဲ့တိုင်ပင်ပြီးတော့ခဲဝူကြီးစီကိုလွတ်လိုက်တယ်အဲ့ဒီမှာခိုးသားရမြတွေကလည်းပဲတိုးထဲမှာတတော်ဝင်တတော်ထွက်လက်ပတ်ရှာလက်ပတ်ရှာလို့အဲ့ဒီမဟာတိတ်တာကိုတော်ကြီးတွေ့တဲ့အခါကလည်းကြတော့အဲ့ဒီကြောင်းကိုတခါလေဝိုင်းထားကြဝိုင်းပြီးတော့အကြီးမှုဖြစ်တဲ့ပုဂ္ဂိုလ်များကကြောင်းပေါ်တက်ပြီးတော့မဟာတိတ်တာကိုတော်ကြီးထံဝင်တဲ့အခါတခါတော့ငါထံကဘာလို့ရှိတယ်လဲဆိုတော့တခါတွေကအသက်လူရှိလို့လာတဲ့အကြောင်းပြောတော့အဲ့ဒီမှာမဟာတိတ်တာကိုတော်ကြီးက ငါမှလည်းပဲအားကိုးလောက်တဲ့ဉာဏ်အစဉ်တန်းကိုမရသေးဘူးအဲဒီလိုအားကိုးလောက်တဲ့ဉာဏ်အစဉ်တန်းမရသေးတဲ့အတွက်ကြောင့်ငါ့ကိုတညတာလောက်တရားအထုခွင့်ပြုပါတဲ့ဘယ်နှရက်ခွင့်တောင်းတာလဲတညာလေးပဲတရက်တောင်မဟုတ်ဘူးတညာလေးပဲအဲဒီမှာတညာတာလောက်ငါ့ကိုအထုခွင့်ပြုပါဆိုတဲ့အခါကလည်းကြတော့ကုသဓမြတွေကအရှင်ဘုရားမှာဘာအာမခံချက်ပြီးမှလဲ တကယ်လို့အရှင်ဘုရားထွက်ပြေးလွတ်မြောက်သွားရင်တပည့်တော်တို့ရတဲ့ရတဲ့တာမရပဲဖြစ်မှာပေါ့အရှင်ဘုရားပါအာမခံမလေးဆိုတော့မှအဲ့ဒီမှာ သူ့ရဲ့အကြောင်းလေးဘဝဆင်းတကားဘောက်ကဒီဆင်းတဲ့အခါဖြစ်တဲ့တကားဘောက်ကဆင်းတဲ့အခါကလည်းကြတော့အောက်ကမြင့်နေတဲ့အတွက်ကြောင့်မို့လှေကတဲ့အနေနဲ့ကြောက်တုံးတုံးခံတာလေအဲ့ဒီမှာကြောက်တုံးတုံးခံတာကြီးကြောက်တုံးပေါ်မှာနင်းနင်းပြီးတော့မှအောက်မြေပေါ်မှာဆင်းရအဲ့ဒီမှာအဲ့ဒီမှာအောက်ဆင်းပြီးတော့ခြေတော်နှချောင်းကိုဆင်းပြီးတော့အဲ့ဒီ လေကတဲ့အဖြစ်နဲ့အသုံးပြုနေတဲ့ကြောက်တုံးကိုယူပြီးတော့မိမိရဲ့ဒူးနှစ်ဖက်ကိုတခါနဲ့ကြောက်တုံးနဲ့ရိုက်ချိုးလိုက်တယ်။ရိုက်ချိုးလိုက်တဲ့အခါကလည်းကြတော့အဲ့ဒီမဟာတိတ်တာကိုတော်ကြီးဟိုဒီဒီသွားလို့ရသေးရဲ့လား။မရတော့အဲ့ဒီကြတော့မှမဟာတိတ်တာကိုတော်ကြီးကတခါတော့ဒါငါရဲ့အာမခံချက်ပါပဲတဲ့။ငါဘယ်မှမပြေးနိုင်တော့ငါဘယ်မှမသွားနိုင်တော့ဒါငါအာမခံပါတယ် အဲ့ဒီကြတော့မှကုသဓမ္မတွေကယုံကြည်ပြီးတော့ဟိုအဲ့ဒီမှာဈဉ္ညာဥမာသွားပြီးတော့မိလုံပြီးတော့စောင့်ကြနာနဲ့အာယုံတက်လို့ရှိရင်ကုသဓမ္မတွေတတ်မယ်အဲ့တော့ကုသဓမ္မတွေတတ်မယ်ဆိုတော့တေဖို့ရာကဝေးသလားနီးသလားဒါကြောင့်တရားအထုတ်တဲ့အခါကာလမှာဘုန်းကြီးတို့ဒီမရဏနုတ္တိကမ္မထာလေးဆင်ញင်စဉ်းစားတဲ့ဆင်ញင်တဲ့အခါကာလကြတော့မိမိရဲ့သိခြင်းတရားကိုအဝေးထားဆင်ញင်ရမှာလားအနိကဆင်ញင်ရမှာလား ငါသည်မုတ်ချတရားမည်အချိန်ပိုင်းသာလိုတော်သည်ဒါပဲအနိကကိုယ့်ရဲ့သိခြင်းတရားအချိန်ပိုင်းတော့ပဲလိုတော်တယ်ငါပဲမကြတော့ဒီမသိခင်အချိန်လေးတွင်းမှာငါတရားဥအောင်ကြိုးစားမှဖြစ်မယ်အဲ့ဒီမှာမဟာတိတ်တကုလိုကြီးကကြိုးစားတာတရားကြီးကြိုးစားပြီးတော့ပြင်းပြင်းထန်ထန်အားထုတ်တယ်အားထုတ်တဲ့ကံမှလည်းပဲမိမိရဲ့ရှုကံပင်တဲ့ကံထံကိုလည်းရှုတယ်သို့မဟုတ်ဝေဒနာကြီးကထင်ရှားတဲ့အခါဝေဒနာကိုလည်းပဲတလဲရှုတယ် သို့တော်လည်းပဲဝေဒနာကတိပြင်းထန်လုံးတဲ့အခါကဏ္ဍကြတော့တခါတရံမှမရှိနိုင်ဖြစ်ရအဲ့ဒီအချိန်မှာဘာလုပ်တယ်လဲဆိုတော့ဟောမဟာဒိဋ္ဌမထေရကြီးကပထမယံဒုတိယယံပထမယံညင်းလေယံကုန်းလာပြီမိုးတောက်ယံရောက်နေပြီအဲ့ဒီမှာရောက်နေပြီဒီလိုမိုးတောက်ယံရောက်လို့ခါတယ်နာနဲ့အာယုံတက်ပြီဆိုရင်ကိုသားသမားတွေတတ်လို့တီခံရတော့မယ်အဲ့တော့မသေးခင်မှာမိမိတရားထူရအောင်ကြိုးစားမယ် အဲ့ဒီလိုဆိုတော့ဘာလုပ်လဲဆိုတော့ဝေဒနာကိုခွာတယ်။ဘာကိုခွာတာလဲ။ဝေဒနာဝိခံဘိတဝါဝေဒနာကိုခွာ၍ဆိုတာဝေဒနာကိုခွာတဲ့အခါမှာဘုန်းကြီးတို့ယောဂီများခွာနည်းနှစ်နည်းရှိပါတယ်။ဘယ်နှစ်နည်းရှိလဲ။နှစ်နည်းရှိပါဝေဒနာကိုခွာတဲ့အခါမှာတန်ရိုင်ရှုမှတ်ပြီးတော့ခွာတဲ့နည်းရှိတယ်။သို့မဟုတ်တိလကိုဆင်ခြင်ပြီးတော့မှခွာတဲ့နည်းရှိတယ် ခွာနီးနှမျိုးဘယ်နှမျိုးလဲနှမျိုးပါအဲ့ဒီမှာအခုဒီမှာမဟာတိတ္တကိုရောကြီးကဒီထဲမှာပြထားတာတွေကအထာကတာဖွင့်ပြထားတာတွေကမျိုးမျိုးပြထားတာရှိပါမဟာတိတ္တကိုရောကြီးဟာဝေဒနာကိုခွာတဲ့အခါကျတော့တီလံပစ္ဝကတော်တဲ့မိမိသီလကိုဆင်ခြင်တယ်တဲ့ဘာကိုဆင်ခြင်လဲသီလကိုဆင်ခြင်တယ်ဆိုတော့မိမိသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ရဟန်းပြုတဲ့အချိန်ကစပြီးမိမိရဲ့သီလတွေ ညှိုးတာခြောက်တာကြောင်းလာစွန်းတာကွက်တာရှိသလားကြည့်ကြည့်တဲ့အခါမှာဘာမှညှိုးတာခြောက်တာကြောင်းလာကြားတာစွန်းတာကွက်တာပြတ်တာဘာတစ်ခုမှမရှိဘူးစင်ကြယ်နေတာတွေ့ရတော့ဝမ်းသာမလားဝမ်းနည်းမလားဟောပရိသုတ်တံသီလံနိဒာယပိဋိပါမောက္ခံစင်ကြယ်နေတယ်ပရိသုတ်တံစင်ကြယ်သောသီလံသီလကိုနိဒာယအမိပြု၏စင်ကြယ်နေတဲ့သီလတွေ့ရတဲ့အခါကာလကျတော့ဝမ်းမြောက်မှုဆိုတဲ့ ပီတိပါမောဇ္ဇာတွေဖြစ်လာတယ်။အဲ့ဒီဝမ်းမြောက်မှုဆိုတဲ့ပီတိပါမောဇ္ဇာတွေဖြစ်လာပြီဆိုရင်ဝေဒနာကိုခွာထားလို့မရဘူးလား။ရပြီလေ။ပီတိပါမောဇ္ဇာတွေတောင်ဖြစ်နေပြီစိတ်ထဲမှာခန္ဓာကိုယ်ကြီးကကြွနေပြီ။စသိမ်းမွင်းကြီးတွေတဖြန်းဖြန်းထနေပြီ။အဲ့ဒီလိုပီတိပါမောဇ္ဇာတွေဖြစ်နေတဲ့အခါကျတော့မှအဲ့ဒီဝေဒနာကိုခွာနေတယ်ခွာထားလိုက်တယ်။အဲ့ဒီမှာပီတိပါမောဇ္ဇာဝမ်းသာတယ်ဝမ်းသာတယ်ဒါလေးကရှုတာ။ အဲ့ဒီကနေမှရှုရင်းနဲ့မှတခြားခန္ဓာမှာပေါ်တဲ့အာယုံလေးတွေရှုမှတ်တာအဲ့လိုရှုရင်းရှုရင်းနဲ့အာယုံလေးတက်တဲ့အချိန်မှာဟောဒီမဟာတိတ္တမထေရကြီးဟာဝိပဿနာဉာဏ်နဲ့မဉဏ်နဲ့အစဉ်စဉ်တက်ပြီးကိလေသာအသောကုန်ခန်းပြီးတော့ယန္နာမထေရကြီးဖြစ်ပါတယ်ဒါဝေဒနာကိုခွာပြီးတော့ရှုတာဘာကိုခွာပြီးတော့ရှုတာလဲဝေဒနာကိုခွာပြီးတော့ရှုတာအဲ့ဒါသီလကိုဆင်ခြင်ပြီးတော့မှဝေဒနာကိုခွာတာ နောက်တနည်းရှိသေးတယ်ဝေဒနာဝိခံဘိတဝါဝေဒနာဝိခံဘိတဝါဒီယထဥပ္ပန္နံဒုက္ခံဝေဒနာအနုပတ္တိတဝါဝိပဿနာအာရဘိတဝါဝီတိပฏิပန္နာယဝိပဿနာယတံဝိနောတတဝါဒါတိုင်းရိုက်ရှုမှတ်ပြီးတော့ခွာတာ ဝေဒနာကိုဘာလုပ်တယ်တန်းရဲ့ရှုမှတ်ပြီးတော့ခွာတော့ဝေဒနာကိုလွန်မြောက်သည့်ထိအောင်ရှုမှတ်သွားတာ ဘုန်းကြီးတို့ယောဂီများနင်ကလည်းဝေဒနာငါလည်းယောဂီဆိုတဲ့အတိုင်းအဲ့ဒီမှာဝေဒနာကိုတန်းရိုက်ရှုမှတ်ပြီးတော့ခွာသွားတာဝေဒနာဝိခံဘိတဝါတိတဲ့ဒီမှာဖွင့်ပြဝေဒနာကိုခွာ၍ဟူသည်ကားတဲ့ယတ္ထဥပ္ပန္နပြင်းထန်စွာဖြစ်မြဲတိုင်းသောဒုက္ခဝေဒနာဆင်းရဲတဲ့အဲ့ဒီဒုက္ခဝေဒနာကိုအနုဝတ္တိတဝါအစင်မပြတ်လိုက်၍အဲ့ဒီဝေဒနာကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာ အနုဝဒိတဝါအစင်မပြတ်လိုက်၍ဝိပဿနာဝိပဿနာကိုအာရမိတဝါအားထုတ်၍ဝေဒနာကိုထက္ကတကရှုမှတ်ပြီးအားထုတ်နေတယ်။ဝိထိပฏิပန္နာယဝိပဿနာယတဲ့။နာမရူပပရိစေရသသောကျင့်စဉ်ဝိပဿနာဉာဏ်ဖြင့်တဲ့။ထက္ကတကထက္ကတကရှုလို့စိတ်တည်ငြိမ်မှုတွေအားကောင်းလာတဲ့အခါကျတော့ဝေဒနာလေးကိုဘုန်းကြီးတို့ခံစားမှုတက်တဲ့သဘောလေးပဲသိသွားတယ်။အဲဒီမှာသဘောမျှလေးသိသွားတဲ့အခါကျတော့ဝေဒနာကရုပ် ပူနေတာလေးကယုတ်နာနေတာလေးကယုတ်ခံစားနေတာသိနေတာလေးကပါတယ်လေနာအဲ့မှာအမှန်တိုင်းသိသွားတာနာနဲ့ယုတ်အဲ့ဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်တဲ့အခါကျတော့တန်ထိုးတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုဝိနောရတောဟာပယ်ဖြောက်၍ဝါခွာ၍အဲ့ဒီမှာဒီပေါ်မှာတက္ကတက္ကတက္ကတက္ကရှုပြီးတော့နာနေယုတ်ကိုပိုင်ခြားသိတဲ့ညာအကြောင်းနဲ့အကျိုးကိုပိုင်ခြားသိတဲ့ညာအဖြစ်နဲ့အပျက်ကိုပိုင်ခြားသိတဲ့ညာ ဒီဉာဏ်လေးအစဉ်စဉ်တက်ပြီးတော့နောက်ဆုံးဝေဒနာကွာသွားတယ်။အဲ့ဒီဝေဒနာကွာသွားပြီးတော့အရဟတံအရဟတဖို့သို့ပတ်တော်ရောက်ရှိပါတယ်။အဲ့တော့ဒီခွာနေကြတော့ဝေဒနာကိုတက်ရဲ့ရှုမှတ်ပြီးတော့ဝေဒနာကိုခွာသွားတယ်။စောစောကခွာနေကတိလကိုဆင်ကျင်ပြီးတော့မှပိဋိပါမောဇာတွေဖြစ်တယ်။အဲ့ဒီပိဋိပါမောဇာမှာတဆင်ရှုမှတ်ပွားများအားထုတ်ပြီးတော့ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့စဉ်စဉ်တက်ကိရိတာအသောကုန်ခံရဟနာဖြစ်တယ်။ ဒီဒုတိယခွန်ကြီးကဝေဒနာကိုတိုက်ရိုက်တက္ခတက္ခတက္ခတက္ခအဲ့ဒီပုံမှာရှုတယ်။နင်းလဲဝေဒနာငါလဲယောဂီပဲ။အဲ့ဒီမှာဇွဲနဲ့ရှုတဲ့အခါကလည်းယုံနံတိအကြောင်းကျိုးတိဖြစ်ဖြစ်မြင်အနိစ္စဒုက္ခအနတ္တတွေမြင်ဝိပဿနာဉာဏ်နဲ့အစဉ်စဉ်မဉဏ်နဲ့အစဉ်စဉ်တက်ပြီးတော့နောက်ဆုံးကိလေသာအသောကုန်ခံယန္နာမတိမြတ်ကြီးဖြစ်သွားတယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဝေဒနာလေးကိုရှုတဲ့အခါကလည်းမှာတိခံမှု အရင်တည်ပြီးတော့ဝေဒနာရဲ့သဘောကိုသိအောင်ရှုရမယ်ဝေဒနာရဲ့သဘောကိုဘာဖြစ်အောင်ရှုရမလဲအဲ့ဒီလိုသိအောင်ရှုရင်းရှုရင်းနဲ့ဝေဒနာတတိအားတမာရီအားတွေကောင်းလာတဲ့အခါကလည်းကြတော့ဝိပဿနာဉာဏ်နေအစဉ်စဉ်တက်လာတဲ့အခါကျတော့ဝေဒနာကိုမခွာနိုင်ဘူးလားဩဝေဒနာကိုတစ်ခါလေးခွာသွားနိုင်တယ်မဲ့နဲ့ခွာသွားနိုင်တယ်တိလဆင်ခြင်ပြီးတော့လည်းပဲဝေဒနာခွာသွားနိုင်တယ်ဒါကြောင့်မိမိတို့ယောဂီပုဂ္ဂိုလ်ဟာ အခုဝေဒနာလေးပေါ်လာတဲ့အခါကာလမှာရှုပါတေချာတတိကပ်ပြီးရှုပါဝိပဿနာဉာဏ်နဲ့မဉဏ်အစစ်တီရောကိုမရောက်နိုင်သေးတောင်မှဝေဒနာလေးကိုသီးသန့်သူ့ဟာသူခံစားတာကတတ္တအင်းပူတာလေးကတတ္တခံစားနေတာလေးကတတ္တသိတာလေးကတတ္တတခုစီတခုစီကွဲပြီးတော့ယုံ nant ကွဲအဖြစ်ပြက်တွေမြင်လောက်တဲ့ဉာဏ်ကတော့ပေါ်လာပါလိမ့်မယ် ဟိုရေပွဲပမာဏသဘောပေါက်နေပြီဆိုရင်ဝေဒနာလေးဟာအခုပေါ်ပြီးရင်အခုဘာဖြစ်သွားတာလဲပြောက်သွားတယ်။နာရာလေးကိုရှုတယ်ဆိုရင်ဒီတဏှာပြီးရင်နောက်တဏှာနောက်တဏှာပြီးရင်နောက်တဏှာတဏှာပြက်လိုက်တဏှာအသစ်ဖြစ်လိုက်တဏှာပြက်လိုက်တဏှာအသစ်ဖြစ်လိုက်အဲ့ဒီမှာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်သဘောကြီးဝိပဿနာဉာဏ်လေးအစဉ်စဉ်ဖြစ်လာမယ်။ဒီဉာဏ်လေးအစဉ်စဉ်ဖြစ်ရင်ဒီဝိပဿနာဉာဏ်လေးဒီဖြစ်မှုပြက်မှုကို ယောဂီပုဂ္ဂိုလ်ဟာတကယ်မြင်နေပြီဆိုရင်မပြတ်ဖြစ်ပြနေလို့ဆင်းရဲတဲ့ဒုက္ခသင်္ခါရဒုက္ခကိုတွေ့မယ်အဲ့ဒီသင်္ခါရဒုက္ခကနေပြီးတော့ကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့အနတ္တအဲ့ဒီအနိစ္စဒုက္ခအနတ္တဝိပဿနာဉာဏ်အားဖြင့်ပြည့်စုံရင်အောက်ထည်အပယ်စင်းရဲ့လွတ်နိုင် လောက်တဲ့အရိယာမဉ္ဇဉ်ပူညာဖြင့်နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလားဝေဒနာရှုရင်းနဲ့တရားမတွေ့နိုင်ဘူးလားဝေဒနာရှုရင်းနဲ့ ခုမဟာတိတ်တာကိုတော်ကြီးတို့လိုတရားတွေမရနိုင်ဘူးလားဒါကြောင့်ယောဂီပုဂ္ဂိုလ်များအခုဝေဒနာလေးပေါ်လာလို့ရှိရင်သိခံနိုင်သမျှသိခံမှာနော်ဒီလိုမဟုတ်ဘဲနဲ့ငါမပြောင်းမှုမရွှေ့ဘူးဆိုပြီးကြိတ်မိတ်ပြီးတော့အန်ကြိတ်ပြီးမြေကြီးကြပြီးသိခံတာကဒေါသနဲ့သိခံတာဒေါသကြီးဦးစီးနေတယ်အဲ့ဒီမြေကြီးကြီးကြလာတယ်ဆိုတာဒေါသအန်ကြိတ်ထားတယ်ဆိုတာဒေါသအဲ့တော့တရားရှုမှတ်တာက လောဘဒေါသကိလေသာတွေပယ်နိုင်အောင်ရှုတာဟုတ်တယ်မို့လားအခုရှုရင်းနဲ့ဓာတ်တွေဖြစ်နေရင်တိုးပွားနေရင်ကိုရှုနေတဲ့နေရာကိုယ့်အကိုဆုံးဖြတ်ကိုယ့်အကိုဆုံးဖြတ်မှန်နေပြီလားမှားနေပြီလားကိုယ့်အကိုဆုံးဖြတ်လောဘတွေဒေါသတွေကိုယ့်အကိုဖြစ်နေပြီဆိုရင်ကိုနေရာဘာဖြစ်နေပြီလဲဆိုတော့ကိုယ့်အကိုဆုံးဖြတ်အဲဒါကြောင့်မို့ဝေဒနာတစ်ခုရှုတဲ့ခါကလာမှာတိခံမှုတက်တက်ကလေးနဲ့ဝေဒနာရဲ့သဘောကိုသိအောင်ယောဂီပုဂ္ဂိုလ်များ တတိထားဝိရိယစိုက်ပြီးတော့ကြိုးစားပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း